ရှင်လူကာခရစ်ဝင်အခန်းကြီး2အငယ်1မှ9ထိုအခါတနိုင်ငံလုံးကိုစီးရင်ယူစေခြင်းငှာကဲတာပြင်ဩဂုတုသည်အမိန်တော်ရှိ၏ကုရေနီသည်ရှုရီပြည်၌မြို့ဝန်ဖြစ်စဉ်တွင်ဤပထမစီးရင်ယူခြင်းဖြစ်သည် လူအပေါင်းတို့သည်စီးရင်ဝင်ခြင်းငှာအတီးအတီးမိမိတို့မြို့ရွာသို့တွားကြ၏ယောသတ်သည်လည်းဒါဝိအမျိုးအနွယ်ဖြစ်၍ ထိမ်းမြန်းဆောင်နှင်းသောမယားမာရိနှင့်အတူစာရင်းဝင်ခြင်းငှါဂါလိလဲပြည်နာဇရက်မြို့မှယုဒပြည်တွင်ဗက်လင်အမည်ရှိသောဒါဝိဒ်၏မြို့သို့သွား၏။ထိုအခါမာရိသည်ပဋိသန္ဓေအရင့်အမာရှိ၏။ဗက်လင်မြို့၌ရှိနေစဉ်၊ဘွားအံ့သောနေ့လစေ့လျှင်သားဦးကိုဘွားမြင်၍အဝတ်နှင့်ပတ်ရစ်ပြီးမှ၊ဧည့်သည်တည်းရာစရပ်၌သူတို့နေစရာမရှိသောကြောင့် သူငယ်ကိုနွားစခွက်၌တိတ်ထားလေ၏အငယ်ရှိမှဆက်လေထိုပြည်မှာတိုးရင်းတို့သည်ညအခါတောအရ၌တဲခိုလျက်မိမိတိုးစုကိုစောင့်နေကြသည်ဖြစ်၍သာဝရဘုရား၏ကောင်းကင်တမန်သည်သူတို့အနားမှပေါ်လာ၍ပတ်ဝန်းကျင်၌သာဝရဘုရား၏ဘုံတော်ထွန်းတောက်သည်ဖြင့်သူတို့သည်အလွန်ကြောက်ရွံ့ခြင်းသို့ရောက်ကြ၏ ကောင်းကင်တမန်ကလည်းကြောက်ရွံ့ခြင်းမရှိကြနှင့် လူအပေါင်းတို့သည်အလွန်ဝမ်းမြောက်ဝမ်းသာစရာသတင်းကိုငါသည်တင်တို့အားကြားပြောရ၏ယနေ့တွင်ဒါဝိဒ်၏မြို့၌သခင်ခရစ်တော်သည်ဟုသောကယ်တင်သောအရှင်သည်တင်တို့အဖို့လုံငါဖွားမြင်ခြင်းကိုခံတော်မူပြီးတင်တို့သည်အဘယ်နမိတ်ဖြင့်တည်ရမည်နည်းဟုမူကားသူငယ်သည်အဝတ်နှင့်ပတ်ရ၍နွားစခွက်၌တိတ်ထားလျက်ရှိသည်ကို တွေ့ကြလိမ့်မည်ဟု ဆိုပြီးလျှင်ထိုကောင်းကင်တမန်နှင့်အတူကောင်းကင်ဘိုလ်ခြေအများတို့သည်ချက်ချင်းထင်ရှား၍ကောင်းကင်ဘဝက်ဝယ်ဘုရားသခင်သည်ဘုံကြီးတော်မူစေတည်းမြေကြီးပေါ်၌လည်းငြိမ်သက်ခြင်းရှိစေတည်းလူတို့အားမေတ္တာကရုဏာရှိစေတည်းဟုဘုရားသခင်ကိုချီးမွမ်း၍မွတ်ဆိုကြ၏အငယ်၅မှ20ကောင်းကင်တမန်တို့သည်ကောင်းကင်ဘုံတို့ ပြန်ကြပြီးမှတိုးရင်းတို့ကငါတို့သည်ဘဲလင်မြို့သို့တွားကြကုန်အံ့ထာဝရဘုရားသည်ဖော်ပြတော်မူသောဤအမှုရာကိုကြည်ကြကုန်အံ့ဟု အချင်းချင်းပြောဆိုပြီးလျှင်အလင်းမြန်တွား၍မာရိနှင့်ယောသကို၎င်းနွားစခွက်၌တိတ်ထားလျက်ရှိသောသူငယ်ကို၎င်း တွေ့ကြ၏တွေ့မြင်ပြီးမှမိမိတို့ကြားသော ထိုသူငယ်၏အကြောင်းစကားကိုအနှံ့ပြားပြောကြ၏ သိုးထိန်းတို့ပြောသောစကားကိုကြားသောသူရှိသမျှတို့သည်အံ့ဩခြင်းရှိကြ၏။မာရိသည်ထိုအကြောင်းအရာအလုံးစုံတို့ကိုမှတ်ကျုံး၍စဉ်းစားဆင်ခြင်လျက်နေ၏။သိုးထိန်းတို့သည်လည်းမိမိတို့အားပြောနှင့်သည်အတိုင်းကြားမြင်သမျှသောအကြောင်းအရာကို ထောက်၍ဘုရားသခင်ကိုအံ့ဩချီးမွမ်းလျက်ပြန်သွားကြ၏။ထိုသူငယ်အားအရေဖျားလှီးခြင်းကို ပေးရသော နေ့ဒီဟုသောရှေ့မြောက်သောနေ့ရောက်လျင်ပရိဒိဆွဲတော်မမူမီကောင်းကင်တမန်မှဲ့သောယေရှုအမည်ဖြင့်မှဲ့ကြ၏ထိုနောက်မောရှေ၏ပညာတရားတိုင်းစင်ကြယ်ခြင်းကိုပြုအပ်သောနေ့ရက်စေသောအခါမိဘတို့သည်သူငယ်ကိုယေရုရှလင်မြို့သို့ဆောင်သွား၍တာဥယောက်ျားအပေါင်းတို့သည်ဖျားအဖို့တန်ရှင်းရကြ၏ဟုသာဝရဖျား၏ပညာတိကျမ်းလာသည်နှင့်ညီသာဝရဖျားအားဆက်ကပ်ပြီးမှ ခိုးနှကောင်ဖြစ်စေရိုးကလေးနှကောင်ဖြစ်စေတခုခုကို ပူဇော်ရမည်ဟုသာဝရဘုရား၏ပညာတိကျမ်းလာပြန်သည်နှင့်ညီရစ်ပူဇော်ကြ၏အငယ်25မှ35ထိုအခါရှုမောင်အမည်ရှိသောသူတယောက်သည်ယေရုရှလင်မြို့၌ရှိ၏ထိုသူသည် ဖြောက်မတ်သောသူတရားကိုယူသေးသောသူဤဒေလအမျိုး၏တတ်တာခြင်းအကြောင်းကိုမျှော်လင့်သောသူဖြစ်၏ တန်ရှင်းသောဝိညာဉ်တော်သည် သူ့အပေါ်၌တည်တည်ဖြစ်၍သူသည်သာဝရဘုရား၏ခရစ်တော်ကိုမမြင်မီမတေရဟုဗျာဒိတ်တော်ကိုရ၏ထိုအခါသူသည်ဝိညာဉ်တော်အားဖြင့်ဗိမာန်တော်သို့သွား၍မိဘတို့သည် သူငယ်ယေရှုကိုပြည့်ညတ်တရားထုံနှံအတိုင်းပြုခြင်းငှာဆောင်သွားစဉ်တွင် ရှုမောင်သည်ယေရှုကိုလက်နှင့်ချီပိုက်၍ဘုရားသခင်၏ကျေးဇူးတော်ကိုချီးမွမ်းလျက်အစိုးရတော်မူသောအရှင် ဗျာဒိတ်တော်အတိုင်းကိုရော၏ကျွန်သည်ငြိမ်ဝတ်စွာဆုတည်ရသောအခွင့်ကို ကိုရောသည်ယခုတွင် ပေးတော်မူ၏ကိုရော၏လူဣဒရလမျိုးကိုချီးမြှောက်စေခြင်းက၎င်းတပါးမျိုးသားတို့ကိုလင်းစေခြင်းက၎င်းလူအမျိုးမျိုးတို့ရှင်းပေါက်၌ပြင်ဆင်တော်မူသော အလင်းသည်ဟုသောကဲတင်သောသခင်ကို အကျွန်ုပ်သည်ကိုမျက်စိနှင့်မြင်ရပါ၏ဟုမွတ်ဆို၏ထိုစကားများကိုယောသနှင့်မေရိုသည်ကြားလျင် အံ့ဩခြင်းရှိကြ၏ရှုမောင်သည်လည်းသူတို့ကိုကောင်းချီးပေး၍မေရောမာရိအားဤသူငယ်ကဣဒရေလ လူအများလဲမိအကြောင်းအများထမ်းမိအကြောင်းလူအများတို့၏အကြံစီကို ထင်ရှားစေခြင်းဟာညင်းခုန်စရာဖြစ်မိအကြောင်းခံထားသောသူဖြစ်၏ထိုမှတပါတန်လျက်သည်တင်းဤစိတ်နှလုံးကို ခွင့်လိမ့်မည်ဟုမွဲ့ဆို၏အငယ်36မှ40 အာရှာအမျိုးဖြစ်သောဖနွေလ၏သမီးအာနတ်အမည်ရှိသောပရောဖက်မတယောက်ရှိ၏။သူသည်ပျိုသောအရွယ်မှစ၍ခုနစ်နှစ်သာလင်နှင့်နေပြီးလျှင်၊အသက်ကြီးရင့်၍အနှစ်ရှစ်ဆယ်လေးနှစ်ခန့်မျှတိုင်တိုင် မုတ်ဆိုးမဖြစ်လျက်၊ဆုတောင်းခြင်းနှင့်အစာရှောင်ခြင်းအားဖြင့်နေ့ညဉ့်မပြတ်ဘုရားဝတ်ကိုပြု၍ဗိမာန်တော်နှင့်မခွာဘဲနေ၏။သူသည်လည်းထိုခဏခြင်းတွင်ဝင်၍ ထာဝရဘုရား၏ကျေးဇူးတော်ကိုချီးမွမ်းလေ၏ယေရုရှလင်မြို့၌ရွေးနှုတ်ခြင်းအရာကို မျှော်လင့်သောသူအပေါင်းတို့အားထိုသူငယ်၏အကြောင်းကို ပြောလေ၏မိဘတို့သည်ထာဝရဘုရား၏ပညာတရားအတိုင်းပြုအပ်သမျှတို့ကို အကုန်အစင်ပြုပြီးမှဂါလိလဲပြည်နာဇရက်အမည်ရှိသောမိမိတို့မြို့သို့ ပြန်ကြ၏သူငယ်သည်လည်းကြီးပွား၍ပညာဉာဏ်တတ္တိနှင့်ပြည့်စုံ၏ဘုရားသခင်၏ကျေးဇူးတော်သည်လည်း သူ့အပေါ်၌တည်၏အငယ်51မှ52မိဘတို့သည်နှစ်တိုင်းအစဉ်ပတ္တခါပွဲခံခြင်းရောက်လျင်ယေရုရှလင်မြို့သို့တွားကြ၏ယေရှုသည်12နှစ်ရှိသောအခါပတ္တခါပွဲထုံးစံတိုင်းယေရုရှလင်မြို့သို့တက်ကြ၍ပွဲနေ့ရက်လွန်ပြီးမှမိဘတို့သည် ပြန်ကြလျင် သူငယ်ယေရှုသည်ယေရုရှလင်မြို့၌နေရစ်လေ၏ ယောသန်နှင့်မေရော်သည်ထိုအကြောင်းကိုမသိ၍အပေါင်းအဘော်စုထဲမှာသူငယ်ပါသည်ဟု စိတ်ထင်နှင့်တနေ့ခရီးသွားမိလျှင်၊အဆွေအမျိုးအသိအကျွမ်းတို့တွင်ရှာ၍မတွေ့သောအခါ၊ယေရုရှလင်မြို့သို့ပြန်၍ရှာကြ၏။သူငယ်မူကား၊ဗိမာန်တော်၌ဆရာများ အလယ်မှာထိုင်၍ထိုသူတို့နှင့်ဆွေးနွေးမေးမြန်းလျက်ရှိသည်ကိုမိဘတို့သည်သုံးရက်ကြာမှတွေ့ကြ၏။ သူ၏စကားကိုကြားသောသူအပေါင်းတို့သည်သူ၏ပညာကို၎င်း၊စကားအဖြေကို၎င်းအံ့ဩကြ၏။မိဘတို့သည်သားကိုမြင်လျှင် မိန်းမောတွေဝေ၍မယ်တော်က၊ငါ့သား၊အဘယ်ကြောင့်ငါတို့အားဤသို့ပြုသနည်း။ညှိုးငယ်ကြောင့်ကြသောစိတ်နှင့်မိဘတို့သည်မောင်ကိုရှာကြပြီဟုဆိုသော် ယေရှုကမိဘသည်အဘယ်ကြောင့်ကျွန်ုပ်ကို ရှာရပါသနည်းအကျွန်ုပ်သည်အဖအီအိမ်၌နေရသည်ကိုမသိပါသလိုဟု ပြောဆိုလျင် သူတို့သည်ထိုစကားကိုနားမလည်ကြထိုနောက်ယေရှုသည်မိဘတို့နှင့်အတူသွားသည်ဖြင့်နာဇရက်မြို့သို့ရောက်၍သူတို့စကားကိုနားထောင်လျက်နေလေ၏ထိုအကြောင်းအရာအလုံးစုံတို့ကိုမေရိုဒီနှလုံးထဲမှမှတ်ကျုံးလေ၏ယေရှုသည်လည်းအစဉ်တိုင်းကြည့်၍ပညာတိုးပွားလျက် ဘုရားသခင်ရှေ့လူတို့ရှေ့မှာမျက်နှာရတော်မူ၏။